အခန်းကြီး9အငယ်1မှ6ဗေယမင်အမျိုးသားအာဖိဖေဂောရတ်ဇီရိုအပြေလမှဆင်းသက်၍ကိရှအမည်ရှိသောဗေယမင်အမျိုးသားတယောက်ရှိ၏သူသည်အလွန်ခွန်အားကြီးသောသူဖြစ်၏ထိုသူ၌ရှောလူအမည်ရှိသောသားတယောက်ရှိ၏ထိုသားသည်အစင်းလှ၍ထူးဆန်းသောသူဖြစ်၏ဤဒေလာအမျိုးသားတို့တွင် ထိုသူထက်သာ၍အစင်းလှသောသူတယောက်မျှမရှိ သူသည်အခြားသောသူထက်ပခုံးအထက်မှာအယက်သာ၍မြင့်၏ရှောလူအဖခိရှာ၏မြဲတို့သည်ပျောက်သောကြောင့်ခိရှာကတင်သည်ငယ်သားတယောက်ကိုခေါ်၍မြဲတို့ကိုရှာအံ့သောငါထသွားလို့ဟုမိမိသားရှောလူအားဆိုသည့်အတိုင်းသူတို့သည်အေဖရင်တောင်အရက်နှင့် ရှလိရှအယတ်တလျှောက်လုံး၌ရှာ၍မတွေ့လင် တဖန်ရှာလင်အယတ်မှသည်ဗေယမင်အယတ်များတလျှောက်လုံး၌ရှာ၍မတွေ့ဇုဖအယတ်သို့ရောက်သောအခါရှောလူက ပြန်ကြဆိုသို့မဟုတ်အဖသည်မြဲတို့ကြောင့်မစိုးရင်ငါတို့ကြောင့်စိုးရင်လိမ့်မည်ဟုငယ်သားကို ပြောဆိုလျင်ငယ်သားကဤမြို့၌အထရေထင်ရှားသောဘုရားသခင် လူတယောက်ရှိ၏ သူပြောသမျှသော စကားသည်ဧကံအမှန်ပြည့်စုံတတ်၏သူထံသို့သွားကြစို့ငါတို့သွားရသောလမ်းကိုသူပြကောင်းပြလိမ့်မည်ဟုဆို၏အငယ်ခုနှစ်မှ16ရှောလူကလည်းသွားလင်အဘယ်အရာကိုလှူရမည်နည်းငါတို့၌ပါသောမို့ကုန်ကြီးဘုရားသခင်ဤလူကိုလှူစရာအလှူတစ်စုံတစ်ခုမျှမရှိ ငါတို့၌တစုံတစ်ခုရှိသေးသလိုဟုငယ်သားအားမေးတော်ငယ်သားကကျွန်တော်လက်၌ငွေတမတ်ရှိပါ၏ငါတို့ကိုလမ်းပြသည့်အတွက်ဘုရားသခင်လူအားပေးပါမည်ဟုရှောလူအားပြန်ပြော၏ရှေးကာလ၌ဣဒရေလအမျိုးသားတို့သည်ဘုရားသခင်ကို မေးမြန်းခြင်းငှာတွားမည်ဟုအကြံရှိလျင် မြင်သောသူထံသို့တွားကြစို့ဟု ဆိုတတ်ကြ၏ ပရောဖက်ဟု၍ယခုခေါ်ဝေါ်သောသူကို ရှေးကာလ၌မြင်သောသူဟု၍ခေါ်ဝေါ်ကြသည်ရှောလူကလည်းကောင်းပြီတွားကြစို့ဟုငယ်သားအားဆိုလျက်ဗျာဒခင်လူရှိရာမြို့သို့တွားကြ၏မြို့ပြင်ကုန်းပေါ်သို့ရောက်သောအခါရေခတ်လာသော မိမပြိုတို့ကိုတွေ့၍ဤအရ၌မြင်သောသူရှိသလိုဟုမေးတော်ရှိပါ၏တင်တို့ရှိမှရှိပါ၏ အလင်းမြန်သွားတော့မြင်သောသူသည်ဤမြို့သို့ယနေ့လာပြီလူများတို့သည်မြင့်သောအရ၌ယနေ့ရစ်ပွဲကိုဆောင်ကြ၏ဆရာသည်မြင့်သောအရ၌ရစ်သားကိုစားအံ့သောငှာမတက်မီတင်တို့သည်မြို့ထဲသို့ဝင်လင်ချက်ချင်းတွေ့လိမ့်မည်သူမရောက်မီလူများတို့သည်မစားတတ်ကြ သူသည်ရစ်ပွဲ၌ဖျားဝတ်ကိုပြုတတ်၏ ဝတ်ပြုပြီးမှခေါ်ဖိတ်သောသူတို့သည်စားတတ်ကြ၏ယခုမှသွားလျင်တွေ့ကြလိမ့်မည်ဟု ပြန်ပြောသည်နှင့်ညီ သူတို့သည်မြို့ထဲသို့ဝင်၍ရှမွေလသည် မြင့်သောအရက်သို့တက်သွားလျက်သူတို့ကိုစီး၍ကြိုလေ၏ရှောလူမရောက်မီမနေ့၌သာဝရဖျားကနက်ဖြန်နေ့ဤအချိန်၌ဗိယံမင်ပြည်မှလူတယောက်ကိုတင်ရှိရာသို့ငါစေလွတ်မည် တင်ဒီထိုသူကိုငါ၏လူဣဒရေလမျိုး၏မင်းအရာ၌ခံထား၍စီလောင်းခြင်းဘိသိက်ကိုပေးရမည်သူသည်ငါ၏လူတို့ကိုဖိလိတိလူတို့လက်မှကယ်တင်ရလိမ့်မည်ငါသည်သူတို့အခေတံကိုကြား၍သူတို့ကိုကြိရှုသည်ဟုရှမွေလနာအပါ၌မိန်တော်မူနှင့်ပြီအငယ်၁၉မှ29ရှမွေလသည်ရှောလူကိုမြင်သောအခါဒါရဖျားက ငါပြောသောသူကိုကြည့်လော့ဤသူသည်ငါ၏လူတို့ကို အုပ်ချုပ်ရလိမ့်မည်ဟု မိန့်တော်မူ၏ထိုအခါရှောလူသည်ရှမွေလရှိရာတကားဝသို့ ချင်းကပ်လျင် မြင်သောသူ၏အိမ်ကိုပြပါလော့ဟု တောင်းပန်သော ရှမွေလကငါသည်မြင်သောသူဖြစ်၏ငါရှိမှမြင်သောအရတ်သို့တက်သွားလော့ယနေ့ငါနှင့်အတူစားရမည်နက်ဖြန်နေ့ငါလွတ်လိုက်မည်တင့်စိတ်နှလုံးထဲမှရှိသည်မြတ်ကိုလည်း ငါဖော်ပြမည်တမြန်နေ့ကပျောက်သောသင်ဤမြဲတို့ကိုမအောင်မေနှင့်တွေ့လျက်ရှိပြီးဤဒေလာအမျိုးသည်အဘဲသူကိုအလိုရှိသည်နီတင်နှင့်တင်၏အဆွေမျိုးအပေါင်းတို့ကိုအလိုရှိသည်မဟုတ်လောဟုရှောလူအားပြောဆို၏ရှောလူကလည်းအကျွန်ုပ်သည်ဣဒေလအမျိုးတို့တွင်အငယ်ဆုံးသောအမျိုးဗင်ယမင်အမျိုးသားဖြစ်ပါသည်မဟုတ်လောအကျွန်ုပ်အဆွေအမျိုးသည်ဗင်ယမင်အဆွေအမျိုးအပေါင်းတို့တွင် အငယ်ဆုံးဖြစ်ပါသည်မဟုတ်လောကိုရိုဒီအကျွန်ုပ်အားအဘဲကြောင့်ဤသို့ပြောပါသည်ဟုလျှောက်လေ၏ထိုအခါရှမွေလသည်ရှောလူနှင့်သူ၏ငယ်သားကိုခေါ်၍အိမ်ခန်းထဲသို့တွင်ပြီးလျှင် ခေါ်ဖိတ်သောသူ30တို့တွင် အမျက်ဆုံးသောအရက်၌ထိုင်စေ၏ပွဲတကြီးကိုလည်းခေါ်ပြီးလျှင်တင်၌ငါအပ်ပြီး၍အချမ်းစီထားစေခြင်းငါငါမှန်ခဲ့သော အဖို့ကိုယူခဲ့တော်ဟု ဆိုသည့်အတိုင်း ပွဲတကြီးသည်ပခုံးနှင့်ပခုံးပေါ်မှခင်းသောအရာကိုယူ၍ရှောလူရှေ့မှထားလေ၏ရှမွေလကလည်းခြံထားသောအရာကိုယူ၍စားတော့ခေါ်ဖိတ်သောသူတို့အားပြောနှင့်သည့်အတိုင်းတင့်အဖို့ယခုတိုင်အောင်တူထားလျက်ရှိပြီဟုဆို၍ထိုနေ့၌ရှောလူသည်ရှမွေလနှင့်အတူစားတော့လေ၏ထိုသူတို့သည်မြင့်သောအရာမှဆင်း၍မြို့ထဲသို့ဝင်ပြီးလျှင် ရှမွေလနှင့်ရှောလူတို့သည်အိမ်မိုးပေါ်မှာ စကားပြောလျက်နေကြ၏နန်းနှင့်စောစောထ၍မိုးလင်းသောအခါရှမွေလကထလောတင့်ကိုငါလွှတ်လိုက်မည်ဟုရှောလူကိုအိမ်မိုးပေါ်မှခေါ်ပြီးလျင်ရှောလူသည်ထ၍ထိုသူနှစ်ယောက်တို့သည်ထွက်သွားကြ၏မြို့စုံတို့ရောက်သောအခါရှမွေလကတင်းငယ်သားကို ရှေ့သို့သွားစေခြင်းငှာပြောတော်ဟုရှောလူအားဆိုသည်ဖြင့် ငယ်သားသည်ရှေ့သို့သွားလေ၏ရှမွေလကလည်းရက်နေတော့ဘုရားသခင်အမိန့်တော်ကိုငါပြန်မည်ဟုဆိုလျက်